ခန်းကြီး24အငယ်1မှ14အာဗြဟံသည်အို၍အသက်အရွယ်ကြီးရင်လှပြီဒါရဖျားသည်အရာရာ၌သူ့ကိုကောင်းချီးပေးတော်မူပြီးအာဗြဟံသည်မိမိအိမ်သားတို့တွင်အသက်ကြီး၍ဗန္ဒာဆိုးလုပ်သောသူကိုခေါ်လျက်တင်းသည်ငါနေသောခန္ဓာအမျိုးသမီးတို့တွင်ငါသားမှုမယားကိုမရွေးမယူဘဲငါပြည်ငါအမျိုးသားချင်းတို့ထံသို့သွား၍ ငါသားဣဇက်အဖို့မယားကိုယူရမည်ဟုသင်၏လက်ကိုငါပောင်အောက်၌ထားပြီးမှကောင်းကင်မြေကြီးအရှင်ဘုရားသခင်ဒါဝရဘုရားကိုတိုင်တည်၍ငါချိန်ဆစေပါမည်ဟုဆို၏ကျွန်ကလည်းမိမသည်ဤပြည်သို့မလိုက်မလာလိုလျင်ကိုရောထွက်လာသောပြည်သို့ကိုရောဤသားကိုတဖန်ကျွန်တော်ခေါ်သွားရပါမည်လောဟု မေးလေသောအာဗြဟံက ထိုပြည်သို့ငါသားကို ခေါ်၍မသွားနှင့်တတိပြုလော့ငါအဖဤအိမ်မှ၎င်းငါအမျိုးသားနေရာပြည်မှ၎င်းငါကိုခေါ်၍တင်းအမျိုးနွယ်အားဤပြည်ကိုငါပေးမည်ဟုငါအားဗျာဒိတ်တော်ပေး၍ကျိန်ဆိုတော်မူသောကောင်းခင်ဘုံရှင်ဘုရားသခင်သာရဘုရားသည်မိမိကောင်းကင်တမန်ကိုတင့်ရှိ၌စေလွတ်တော်မူသည်ဖြင့်တင်းဒီထိုပြည်မှငါသားဖို့မယားကိုယူရလိမ့်မည် မိမသည်တင်နှင့်အတူမလိုက်လိုလျင်တင်သည်ယခုငါပေးသောချိန်ဆိုခြင်းနှင့်ကင်းလွတ်စေငါသားကိုထိုပြည်သို့ခေါ်၍မတော်နှင့်ဟုဆိုပြီးမှကျွန်သည်သခင်အာဗြဟံ၏ပေါင်အောက်၌လက်ကိုထား၍ထိုအမှု၌ကျိန်ဆိုလေ၏ထိုကျွန်သည်လည်းမိမိသခင်၏ဥစ္စာရှိသမျှကိုစီရင်သောသူဖြစ်၍သခင်၏ကလအုပ်စုထဲကကလအုပ်ဆယ်စည်းကိုယူ၍ထသွားသဖြင့် မေသောပေါတာမိတိုင်းနာခေါ်မြို့သို့ရောက်လေ၏မိမများရေခတ်သောညဥ်ရအချိန်၌မြို့ပြင်ရေတွင်းနားမှကလအုပ်တို့ကိုဝတ်စေပြီးလျှင်အကျွန်ုပ်၏သခင်အာဗြဟံ၏ဖျားသခင်သာရဖျားယနေ့အကျွန်ုပ်အကြံကိုထမြောက်စေ၍အကျွန်ုပ်၏သခင်အာဗြဟံ၌ယေရှုပြုတော်မူပါဟုအကျွန်ုပ်ဆုတောင်းပါ၏အကျွန်ုပ်သည် ဤရေတွင်းနားမှရက်နေ၍ထိုမြို့သူတို့သမီးတို့သည် ရေခတ်ခြင်းငှာလာကြသည်တွင်အကျဉ်တို့သမီးကို ကျွန်ုပ်တောက်ခြင်းငှာတင်းရေဘူးကိုချပါဟုဆိုသောတောက်ပါတင်းကလအုပ်တို့ကိုလည်းရေတိုက်ပါမည်ဟု ပြန်ဆိုသောတို့သမီးသည်ကိုရောဤကျွန်ဤဆက်ဖို့ခံထားတော်မူသောသူဖြစ်ပါစေသော ထိုတို့အားဖြင့်အကျွန်ုပ်၏တခင်၌ ကျေးဇူးပြုတော်မူကြောင်းကို အကျွန်ုပ်သိရပါမည်ဟုလျှောက်ဆို၏အငယ်15မှ28ထိုသို့လျှောက်ဆို၍မပြီးမီအာဗြဟံအကိုနာခောမယာမိခာလတာဘေသွေလဤသမီးရေဘက်ကာသည်ယေဘူးကိုထမ်းလျက်ထွက်လာသည်ကို မြင်၏ထိုသူတို့သမီးသည်အလွန်အဆင်းလှ၍ ယောက်ျားနှင့်မဆက်ဆံသေးသောကညာဖြစ်၏။ရေတွင်သို့ဆင်း၍ရေဘူးကိုရေနှင့်ဖြည့်ပြီးမှတက်လာ၏။ကျွန်သည်လည်းထိုမိမနှင့် တွေ့ခြင်းငှာပြေး၍တင်ဤရေဘူး၌ရေအနှဲငယ်ကိုတောက်ပြရစေဟု ဆိုလေသောမိမကတောက်ပါလောအရှင်ဟု ဆိုသည်ဖြင့်မိမိလက်ပေါ်မှအလင်းအမြန်ရေဘူးကိုချ၍ရေကိုပေးလေ၏ရေကိုပေးပြီးလျင်တင်းဤကလအုပ်တို့သည်လည်း ဝါစွာတောက်เสียဖို့ရေခတ်ပါမည်ဟု ဆိုသည့်အတိုင်းအလင်းအမြန်ဘူး၌ရှိသောရေကို ရေတိုက်ခွက်ထဲကလောင်းပြီးလျင်တဖန်ခတ်ချင်းဟာရေတွင်းသို့ပြေး၍ကလအုပ်အဖို့ရေခတ်လေ၏ယောက်ျားသည်ထိုမိမကိုအံ့ဩ၍မိမိရောက်လာသောအမှုကိုသာရဖျားပြုစုတော်မူသည်မမူသည်ကိုတိလို၍တိတ်ဆိတ်စွာနေလေ၏ ကလအုပ်များကို ရေတောက်စေပြီးသောနောက်ယောက်ျားသည် အချိန်၅မူရှိသော ရွှေနှဆွဲအကျက်30အချိန်ရှိသော ရွှေလက်ကောက်တရံကိုထုတ်၍တင်းသည်အဘယ်သူ၏တမိဖြစ်သည်။ကျွန်ုပ်ကိုပြောပါတင်း၏အဖအိမ်၌ကျွန်ုပ်တို့တဲခိုเสียအရက် ရှိသလိုဟုမေးလေတော့မိမကကျွန်ုပ်သည် နာခေါ်၏မယားမိလခါဖွားမြင်သော ဘေသွေလ၏သမီးဖြစ်သည်ဟု၍၎င်းကျွန်ုပ်တို့၌မျက်ချောက်များစားပွဲတောက်ဖွဲ့များနှင့်တဲခိုเสียအရက်လဲရှိသည်ဟု၍၎င်းဆိုလေ၏ထိုအခါယောက်ျားသည်ဥညွတ်ချ၍ဒါရဘုရားကိုကိုးကွယ်လျက်ဂိူနာ တစ္ဆာတော်ကိုအကျွန်ုပ်သခင်မှယုတ်သိမ်းတော်မူမူသောအကျွန်ုပ်သခင်အာဗြဟံ၏ဘုရားသခင်ဒါရဘုရားသည်မင်္ဂလာရှိတော်မူစေတည်း လမ်းမှသွားလျက်ရှိသောအကျွန်ုပ်ကိုထာဝရဘုရားသည်အကျွန်ုပ်သခင်၏ညီအကိုတို့အိမ်သို့ပို့ဆောင်တော်မူပါသည်တကားဟုမြွက်ဆို၏သူတို့သမီးသည်လည်းပြေး၍အမိ၏အိမ်၌ဤရာများကိုကြားပြောလေ၏အငယ်29မှ38ရေဘက်ခ၌လာဗန်အမည်ရှိသောမောင်တယောက်ရှိ၏လာဗန်သည်ယောက်ျားရှိရာရေတွင်းသို့ပြေး၏ သူသည်နှဆွဲကို၎င်းနှမလက်၌လက်ကောက်ကို၎င်းမြည်၍ထိုယောက်ျားသည် အကျွန်ုပ်ကိုဤသို့ပြောသည်ဟုနှမရေဘက်ကာဆိုသောစကားကိုကြားသောအခါ ရေတွင်း၌ကလအုပ်အနားမှရပ်နေသောယောက်ျားထံသို့ ရောက်သောအခါသာရဖျားကောင်းကြီးပေးတော်မူသောသူကျွန်ုပ်အိမ်သို့ဝင်ပါလော့ပြင်၌အဘယ်ကြောင့်ရပ်နေသနည်း အိမ်ကို၎င်းကလအုပ်များနေရာရက်ကို၎င်းအကျွန်ုပ်ပြင်ပါပြီဟုဆိုသည်ဖြင့်ယောက်ျားကိုအိမ်သို့တွင်၍ကလအုပ်တို့တစားကိုချွတ်ပြီးမှသူတို့အားမျက်ချုံနှင့်စားစရာကိုပေး၏ယောက်ျားခြေလိုက်တော်သူတို့၏ခြေဆေးဖို့ရေကိုလည်းပေးလေ၏သူရှိမှစားစရာကိုထည့်သောအခါ သူကကျွန်ုပ်သည်ကိုအမှုကိုမပြောမီမစားလိုပါဟုဆိုလျင်ပြောပါဟုဆို၏ ယောက်ျားကလည်းကျွန်ုပ်ကားအာဗြဟံဤကျွန်ဖြစ်ပါ၏သာဝရဖျားသည်ကျွန်ုပ်ဤသခင်ကို အလွန်ကောင်းချီးပေးတော်မူသည်ဖြင့်သူသည်ကြီးမြတ်ခြင်းသို့ ရောက်လေပြီတိုးစုနွားစုရွှေငွေကျွန်ယောက်ျားကျွန်မိန်းမကလအုပ်နှင့်မြဲများတို့ကို ပေးတော်မူပြီးကျွန်ုပ်သခင်ဤမယားစာရာသည်သခင်အသက်အိုသောအခါသူအားသားကိုဖွားမြင်သည်ဖြင့် ထိုသားအားဥစ္စာရှိသမျှကိုသခင်သည်အပ်ပေးပြီ ကျွန်ုပ်၏သခင်ကလည်းသင်သည်ငါနေသော ခန္ဓာအမျိုးသမီးတို့တွင်ငါသားဖို့မယားကိုမရွေးဘဲငါအဖ၏အိမ်ငါအမျိုးသားချင်းတို့ထံသို့တော်၍ငါသားဖို့မယားကိုယူရမည်ဟုအကျွန်ုပ်ကိုကြိမ်ဆိုစေ၏အငယ်39မှ49အကျွန်ုပ်ကလည်းမိမသည် မလိုက်လို့လျှင် အဘယ်သို့နည်းဟုသခင်ကို မေးလေတော့သခင်ကအကျင်ထာဝရဘုရားသခင်ရှေ့တော်၌ငါသွားလာ၏ထိုဘုရားသည်မိမိကောင်းကင်တမန်ကိုတင်နှင့်အတူဆေလွတ်၍တင်သွားသောအမှုကို ပြုစုတော်မူသည်ဖြင့်ငါအမျိုးသားချင်းငါအဖ၏အိမ်တဲကငါသားဖို့မယားကိုယူရမည်ငါအမျိုးသားချင်းတို့ထံသို့ရောက်သောအခါတင်သည်ငါပေးသော ချိန်ဆခြင်းနှင့်ကင်းလွတ်စေ ထိုသူတို့သည်မိန်းမကိုမပေးသော်လည်း၊သင်သည်ငါပေးသောကျိန်ဆိုခြင်းနှင့်ကင်းလွတ်စေမည်ဟုပြော၏။ကျွန်ုပ်သည်ယနေ့ရေတွင်းသို့ရောက်ပြီးလျှင်၊ကျွန်ုပ်သခင်အာဗြဟံ၏ဘုရားသခင်ထာဝရဘုရား၊အကျွန်ုပ်ရောက်လာသောအမှုကိုယခု ပြုစုတော်မူလျှင်၊အကျွန်ုပ်သည်ရေတွင်းနားမှာရပ်နေ၍ရေခပ်ခြင်းငှါလာသောအကြင်သမီးကညာကို ကျွန်ုပ်သောက်ဘို့သင်၏ရေဘူး၌ရေအနည်းငယ်ကို ပေးပါဟုတောင်းသော် သောက်ပါတင်ဤကလအုပ်တို့ဖို့လဲရေခတ်ပါမည်ဟု ပြန်ဆိုသောသမီးကညာသည်ကိုရော့ကျူဤသားဖို့ခံထားတော်မူသော မိမဖြစ်ပါစေသောဟုလျှောက်ဆို၏ထိုတို့စိတ်နှလုံး၌လျှောက်ဆို၍မပြီးမီရေဘက်ကာသည်ရေဘူးကိုထမ်းလျက်ထွက်လာသည်ဖြင့်ရေတွင်းသို့ဆင်း၍ရေခတ်တီကို ကျွန်ုပ်မြင်လျင်ရေတောက်ပြရစေဟု သူ့ကိုတောင်းလေတော့သူသည်အလင်းမြန်ပဖုံးပေါ်က ရေဘူးကိုချလျက်တောက်ပါလော့တင်းဤကလအုပ်တို့ကိုလည်းရေတိုက်ပါမည်ဟုဆိုသည့်အတိုင်းကျွန်ုပ်တောက်ရ၏ကလအုပ်တို့ကိုလည်းရေတိုက်လေ၏ကျွန်ုပ်ကလည်းတင်းသည်အဘယ်သူ၏သမီးဖြစ်သည်ဟုမေးတော်သူကကျွန်ုပ်သည်မိလခာဖွားမြင်သောနာခောသားဘွေတွေလိုက်သမီးဖြစ်သည်ဟုပြောဆို၏ကျွန်ုပ်သည်လည်းသူ၏မျက်နှာ၌နှဆွဲကို၎င်းသူ၏လက်၌လက်ကောက်တို့ကို၎င်းထည့်ပြီးလျှင် ဥညွတ်ချ၍ကျွန်ုပ်သခင်အကိုဤမြေကိုသခင်ဤသားဖို့ယူစေခြင်းဟံမှန်သောလမ်းဖြင့်ပို့ဆောင်တော်မူသော ကျွန်ုပ်သခင်အာဗြဟံဤဖျားသခင်သာရဖျားကို ကောင်းချီးပေး၍ကိုးကွယ်လေ၏ယခုတွင်သင်တို့သည်ကျွန်ုပ်သခင်၌တစ္ဆာနှင့်ဂျေစုပြုမိမပြုမိကို ပြောပါကျွန်ုပ်သည်လည်းလက်ရလန်းဖြစ်စေလက်ဝဲလန်းဖြစ်စေ တလန်းလန်းသို့လိုက်သွားပါမည်ဟုပြောဆို၏။အငယ်50မှ61လာဗန်နှင့်ဗေသွေလတို့ကလည်း၊ဤအမှုသည်ထာဝရဘုရားစီရင်တော်မူသော အမှုဖြစ်၏။အကျွန်ုပ်တို့သည်သင့်အားကောင်းမကောင်းကို မပြောနိုင်ပါ။ရေဗက္ကသည်သင့်ရှေ့၌ရှိပါ၏။ယူသွားပါလော့။ထာဝရဘုရားမိန့်တော်မူသည်အတိုင်း၊သင်၏သခင်သား၏မယားဖြစ်စေဟု ပြန်ဆို၏။ထိုစကားကိုကြားလျှင်၊အာဗြဟံကျွန်သည်ဦးညွှတ်ချ၍ထာဝရဘုရားကိုကိုးကွယ်ပြီးမှ၊ငွေဖလား၊ရွှေဖလား၊အဝတ်တန်ဆာများကိုထုတ်၍ရေဗက္ကအားပေး၏။သူ၏အမိမောင်အားလည်းအဘိုးထိုက်သောလက်ဆောင်ကိုပေး၏။သူနှင့်သူ၏အဘော်အပေါင်းတို့သည် စားသောက်၍ညဉ့်ကိုလွန်စေပြီးမှ၊နံနက်ယံ၌ထလျက်၊ကျွန်ုပ်သည်သခင့်ထံသို့ ပြန်ပါရစေဟုဆိုလေတော့မောင်နှင့်အမိက မိမကလေးသည်ကျွန်ုပ်တို့ထံမှဆယ်ရက်ခန့်လောက်နေပါစေဦးနောက်မှ သူ့ကိုတွားပါစေမည်ဟု ဆိုကြ၏ထိုသူကလည်းကျွန်ုပ်ကိုမစည်းတားပါနှင့်ဒါရဖျားသည် ကျွန်ုပ်ရောက်လာသောအမှုကို ပြုစုတော်မူပြီးကျွန်ုပ်သည်သခင်ထံသို့တွားရသော အခွင့်ကို ပေးပါလော့ဟုဆိုလျင်သူတို့က မိန်းကလေးကိုခေါ်၍သူ့အလိုကိုမေးပါဦးမည်ဟု ဆိုသည်နှင့်ရေဘက်ကာကိုခေါ်၍တင်သည်ဤလူနှင့်အတူယခုလိုက်မည်လောဟု မေးသောအခါကျွန်ုပ်လိုက်ပါမည်ဟု ဆို၏တို့ဖြစ်၍မိမိနှမရေဘက်ကာနှင့်သူ၏အထင်းကို၎င်းအာဗြဟံကျွန်နှင့် သူ၏လူတို့ကို၎င်းလွတ်လိုက်ကြ၏ရေဘက်ကာကိုလည်းတင်သည် ကျွန်ုပ်တို့၏နှမဖြစ်၏အပေါင်း အသိန်းတို့၏အမိဖြစ်ပါစေသောသင်၏အမျိုးအနွယ်သည်ရန်သူတို့၏တကားများကိုအစိုးရပါစေသောဟု ကောင်းချီးပေးကြ၏ရေဘက်ကာနှင့်သူ၏မိန်းမငယ်တို့သည် ထား၍ကလအုပ်ကိုစီးလျက်ထိုယောက်ျားနှင့်အတူလိုက်ကြ၏ထိုသို့အာဗြဟံကျွန်သည်ရေဘက်ကာကို ဆောင်ယူတော်လေ၏အငယ်62မှ69 ထိုအခါတောင်ပြည်အတွင်း၌နေသောဣဇာက်သည်ဗေရလဟေရောလမ်းဖြင့်ရောက်လာသည်ဖြစ်၍ညဦးအချိန်၌ဆင်ခြင်လိုသောငှါတောအရပ်သို့ထွက်သွား၍မြော်ကြည့်လျှင်၊ကုလားအုပ်များလာသည်ကို မြင်လေ၏။ရေဗက္ကသည်လည်းမြော်ကြည့်၍ဣဇာက်ကိုမြင်သောအခါ၊ကုလားအုပ်အပေါ်မှဆင်းပြီးလျှင်၊ကျွန်ုပ်တို့ကိုကြိုဆိုခြင်းငှါတော၌လာသော ထိုသူကား အဘယ်သူနည်းဟုကျွန်ကိုမေးလေတော့ကျွန်ကထိုသူသည်ကျွန်ုပ်သခင်ဖြစ်ပါ၏ဟု ပြောဆိုသောစကားကိုကြားလျင်ရေဘက်ကာသည်မျက်နှာဖုံးကိုယူ၍ဖုံးလေ၏ကျွန်သည်လည်းမိမိပြုလေသမျှတို့ကိုဤဆက်အားကြားပြောပြီးမှဤဆက်သည်မိမိအမိဆာရာ၏တဲသို့ရေဘက်ကာကို ဆောင်ယူ၍စုံဖက်လေ၏ရေဘက်ကာကို ချစ်နှင့်မြို့သဖြင့်အမိသေသောအမှု၌သက်သာခြင်းသို့ရောက်လေ၏။